ဒီနေ့1304ရက်နေ့ဒီနေ့27ရက်တလ2022ခုကဒကနထိုင်နိုင်ငံရောက်ခိုက်အလုံးပြည်တွင်ပြည်ပနိုင်ငံရရကဘာရရမှာရှိကြတဲ့ဗုဒ္ဓဘာသာသူတော်ကောင်းများ ဘုရားရှင်တော်မြတ်ဘုရားရှင်ဟောတော်မူခဲ့တဲ့တရားတော်ပေါင်းမြောင်များစွာတဲ့ကတန်ယုဒန်ဒီအင်္ဂုတ္တရနိကေစက္ကနိဗ္ဗာပါဠိတော်ကဒီနသုတ်တံကိုအရှိခံပြီးတော့ကျွေးထက်သူနဲ့ကျွေးဆက်သူလို့ကောင်းစီတက်ပြီးဟောကြားအနာကြပြညကြမှာဖြစ်ပါတယ်အဲဒီတော့ ဒါကကျွေးဆက်တဲ့ပုဂ္ဂိုလ်လားကျွေးထက်တဲ့ပုဂ္ဂိုလ်လားလို့သိချင်နားလည်စေဖို့အတွက်ဘုရားဆုံးမတဲ့တရားတော်မြတ်ကိုအာယုမသားချင်းဖြင့်မိမိစိတ်စဉ်ကိုတုံ့ပြကြမယ်။ဒါကြောင့်မို့လို့တရားမောမီတရားတော်မြတ်ကိုဟောမင်းပြီးတော်မူခဲ့ပါသောဘုရားရှင်ဤဘုံတော်မဆလို့ဘုံတော်တန်တာက ဗုဒ္ဓနုတ္တိပွားများကြမယ်အာယုံလေးပြုပြီးတော့ဘုရားအာယုံပြုနမောဗုဒ္ဓသာနမောဓမ္မသာနမောသံဃသာနမောတိမရဏဒနာနမောတိဒိဋ္ဌိတုဒနာနမောတိတန္တိဒုက္ခရနမောတိတရဏံကရာ အာရဏရဏဒေဝဗုဒ္ဓမံကိရိတမခန္ဓာမမြေစုမံအပိသင်္ကာရမဥစွတ်သော မင်္ဂယင်ကိုချိုးပဲပြည့်စည်တော်ကပါသောမြတ်စွာဘုရားေရှင်တော်မြတ်ဘုရားအားမြတ်မကမငါအင်ကိုချိုးပဲပြည့်စည်လို့ကြကုန်သောဘုရားတပည့်တော်တို့သည် နမောရှိကိုရပါတော်သည်မြတ်စွာဘုရားဒိဋ္ဌိသူရဏပေလိဘုံကိုရောက်စေတတ်သောသက်ကာယတိတိတရာတိတိဩစေတတိတိစတဲ့ 62ပါးသောတိတကောကျွေးမဲ့ဖြစ်စည်းညွန်ပြတော်မူခဲ့ပါတော်မြတ်စွာဘုရားေရှင်တော်မြတ်ဗျာမယမကံပဲလေးပုံကို ရောက်စီနေသောဒိဋ္ဌိတရားကိုပယ်ဆွန့်လိုကြကုန်သောဘုရားတပည့်တော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားတန်တိဒုက္ခရနိဗ္ဗာန်ချမ်းသာကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရားေရှင်တော်မြတ်ဗျာ မယဗံကမညာဘုံညာနိဗ္ဗာန်ချမ်းသာကိုလိုလားကြကုန်သောဘုရားတပည့်တော်တို့သည် နမောရှိခိုးကြပါတော်သည်မြတ်စွာဘုရားတရဏံကာရကိုကိုရစမန်တရားတို့ကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရားတရဏံကာရဘုရားစေဘုရားမံကိုကိုကိုွယ်ကြတရားစေတရားမံကိုကိုကိုွယ်ကြသံဃာစေသံဃာမံတို့ကိုကိုကိုွယ်ကြရေလို့ကိုကိုွယ်ရစမန်တရားတို့ကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရား တေရှင်တော်မြတ်ဘုရားအားမြတ်မကကိုယ်ကိုယ်ရာစမန်တရားတို့ကိုလိုလားကြကုန်သောဘုရားတပည့်တော်တို့သည် နမောကာယဝစီမနောရှိနေရဲ့အင်းစလေညွတ်ကြောလဲဆိုကရှိခိုးဥညွတ်ကြပါတော့သည်မြတ်စွာဘုရားဘုရားသုခိတာဟောတာဒုက္ခမုံစထ သုခိတာကိုစိတ်နဲ့ပြကျမ်းမှချမ်းခြင်းသည် ဟောထဖြစ်ကြပါစေဒုက္ခကိုဆင်းရဲစိတ်ဆင်းရဲပေါင်းမှအောင်စေအလုကင်းကြပါစေလို့မေတ္တာပို့ပြီးအရိယာပုမြတ်တာစွာထိုင်တရားဆိုတဲ့အသည့်ကုသိုလ်အလုံးတဲ့ကုသိုလ်လေးတွေဒီနေ့မိမိတို့ ဘင်းတို့မြန်မာနိုင်ငံထိုင်နိုင်ငံရဲ့တနေ့တာရဲ့နောက်ဆုံးရှင်ပေါ့အမေရိကန်နိုင်ငံတို့လိုနိုင်ငံကြီးတွေကတော့ဒါမနေ့ပိုင်းအဲ့တော့မိမိရဲ့တဏ္ဍာန်ထဲမှာစိတ်ပေါ့ထိုထိုစိတ်ကလေးပေါ်မှာ မိမိတဏ္ဍာထဲမှာကောင်းတဲ့စိတ်ကိုမွေးမြူနေခြင်းနဲ့မကောင်းသော စိတ်ကို မွေးမြူနေခြင်းလို့နှစ်ခုဖြစ်လာစိတ်ကခန္ဓာရံကြတဲ့ကောင်းတဲ့အာယုံပေါ်မှာညှော့ကိုင်းပြီးရှင်ရှင်လန်းလန်းပေါ့ပေါ့ပါပါဖြစ်ရှင်ရှင်လန်းလန်းပေါ့ပေါ့ပါပါဖြစ်နေတယ် ဒါကုသိုလ်အာယုံပေါ့စိတ်ရှင်လန်းနေတယ်စိတ်တွေလန်းဆန်းနေတယ်ကြည်လင်နေတယ်ဆိုတာကုသိုလ်လို့ခေါ်ကုသိုလ်ခေါ်ကုသိုလ်ဆိုတဲ့ဓာတ်တတိကဒီဒီအာလောဘပြဋ္ဌာန်းတဲ့စိတ်စေတသိက်ကလေးတွေဖြစ်အာဒေါသပြဋ္ဌာန်းတယ်အာမောဟပြဋ္ဌာန်းတယ် သူ့ကိုကုသိုလ်ဟိတ်၃ပါးပြဋ္ဌာန်းတယ်လို့ဆိုကုသိုလ်ဟိတ်၃ပါးနဲ့ပြဋ္ဌာန်းနေသောပုဂ္ဂိုလ်သည်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်နေရထိုင်ရတာချမ်းချမ်းသာသာနဲ့နေခွင့်ရချမ်းချမ်းသာသာနဲ့ဘယ်လိုပဲနေရနေရပူတဲ့လောကဓာတ်မှတွေ့တွေ့အေးတဲ့လောကဓာတ်နဲ့တွေ့တွေ့ မြည်သည့်လောကဓမ္မတွေ့တွေ့တိခံပြီးတော့စိတ်ကို နေတတ်တယ်ထိုင်တတ်တယ်ဖြစ်ပေါ်လာတဲ့အာယုံကြောင့်စိတ်ဟာပူလောင်မှုရှိဘူးဒါအာလောဘစတဲ့ကုသိုလ်စိတ်နဲ့နေတဲ့ပုဂ္ဂိုလ်ပေါ့ ကုသိုလ်အာယုန်နဲ့နေတဲ့ပုဂ္ဂိုလ်ဟာမိသည့်ချမ်းသာတဲ့လောကရန်နဲ့တွေ့ရင်လည်းပဲမတုံ့လို့ဘူးမကောင်းတဲ့အာယုန်လောကရန်၄ပါးနဲ့တွေ့ရင်လည်းမတုံ့လို့ဘူးကောင်းတဲ့အာယုန်လောကရန်နဲ့တွေ့လည်းမတုံ့လို့ဘူးကြိုတင်နားလေသဘောပေါက်ထားတယ်တရားတွေနားထားတဲ့ပုဂ္ဂိုလ်ဒါလောကဓာပဲအဲဆိုဘုရားကဟိုမင်္ဂလာသုတ်တော်ထဲမှာဟောထားတာကြည့် ဖုဒ္ဓတာလောကဓမ္မိစိတ်တံယတ္တနကမတိအာလောကံဝိရဇံခီမံလို့အဲ့ဒါလိုမိန့်တော့ဖုဒ္ဓတာလောကဓမ္မိလောကဓမ္မိလောကရန်တရားတို့ဖြင့်ဖုဒ္ဓတာတွေ့ထိလာခဲ့သည်ရှိသောဝါတွေ့ထိလာခဲ့ညာစိတ်တံစိတ်ဒီနကမတိမတုံလှုပ်ဘူးမိမိရဲ့စိတ်စဉ်ဟာ ကုသိုလ်အာယုံတို့ဖြင့်အတွေ့အထိများနေတဲ့အတွက်တာကြောင့်လောဘတွေငြိမ်းတဲ့စိတ်ဒေါသတွေငြိမ်းတဲ့စိတ်မောဟတွေငြိမ်းတဲ့စိတ်ဖြင့်အတွေ့အထိများနေတယ်။အာလောဘအာဒေါသအာမောဟဆိုတဲ့ကုသိုလ်ဟိတ်သုံးပါးတို့ဖြင့်တွေ့ထိထားသောစိတ်ဟာဘယ်လိုလောကရန်နဲ့တွေ့တွေ့မတုံ့လှုပ်ဘူးမလျှောက်ချဘူး ကုသိုလ်နေရာယူပုံလေးတွေကုသိုလ်နဲ့ရှိနေတဲ့ကုသိုလ်အာယုန်တို့ဖြင့်တွေးထိနေတဲ့ပုဂ္ဂိုလ်ဟာဘယ်လောက်နဲ့လောကဓာတ်တွေ့မဖြုံဘူးတောကအတောကံတဲ့စိုးရိမ်မှုမရှိဘူးမစိုးရိမ်ဘူးတဲ့ဝိရဇံကိလေသာဤသော မြူတွေကင်းမဲ့နေတယ် ခေမံိုခြင်းကင်းရနာခြင်းကင်းရသိခြင်းကင်းရနိဗ္ဗာန်ချမ်းသာကိုညှက်နေတယ်ဒါမင်္ဂလာပဲဒါကုသိုလ်ပဲကောင်းတဲ့အာယုန်တွေပဲဒါကောင်းတဲ့ကုသိုလ်အာယုန်တို့ဖြင့်နေလေးရှိတဲ့ပုဂ္ဂိုလ်ဟာတယောက်တည်းနေနေတစ်ပိုင်းတည်းနေနေဘယ်လိုပဲနေရနေရ စိတ်ကိုတက်ကောင်းသက်သာလေးနဲ့နေရတဲ့အတွက်ဒါစိတ်ကိုချမ်းသာနေတယ်ပြင်းရင်လည်းမရှိဘူးလွန်ဆွေးခြင်းလည်းမရှိဘူးစိတ်မှာတယောက်တည်းနေတာလည်းပြင်းတဲ့မရှိဘူးအာဒီဘုတ်တယောက်တည်းအထီးကျန်ပြီးပြင်းနေလိမ့်မယ်အဲ့ဒါလိုထင်တတ်ကြဘုလူစင်တွေကမဟုတ်ဘူးတရားသီးတို့ဖြင့်တွေးထိနေတဲ့ပုဂ္ဂိုလ်ဟာတယောက်တည်းနေရလေဘူးကြိုက်လေပဲ ပါဝန်းကျင်နဲ့မဆက်ဆံရလေဘူးကြိုက်လေပဲအမေကုသိုလ်စိတ်ဖြစ်နေတာတရားနာရင်နာနေမယ်တရားမှတ်ရင်မှတ်နေမယ်ထိုင်ပြီးတော့မှတ်ခြင်းမှတ်နေမယ်စဉ်းစားမှတ်ခြင်းမှတ်နေမယ်စိတ်ထဲမှာဒီရင်အေးချမ်းပြီးချမ်းချမ်းသာသာလေးနဲ့ကိုယ်မူရရဲ့သဘောလက္ခဏာကလေးကိုဒီဇိုင်းမှမှ ကြည့်နေတယ် စေရမူရာတို့ရဲ့သဘောလက္ခဏာတက်ကိုဒီဇိုင်းမှမှကက်ခါပြီးတော့ကြည်နေတယ်ကြည်နေဖို့သာအရေးကြီးတယ်တရားဆိုတဲ့အလုပ်ကကြည်နေဖို့သာအရေးကြီးတယ်ကိုယ်ခန္ဓာရဲ့အမူအရာလေးကိုဒီဇိုင်းမှမှအကက်ကပ်ပြီးကြောင်းကြဆိုင်ကြည်နေလို့ရှိရင်လောဘတတ္တိဒေါသတတ္တိမောဟတတ္တိတွေငြိပြီးတော့ထိုရှင်မှာအလောဘ ကုသိုလ်ကံတတ္တိဒီအာအာဒေါသကုသိုလ်ကံတတ္တိဒီအာမောကုသိုလ်ကံတတ္တိဒီဖြစ်နေစိတ်ကချမ်းသာတဲ့စိတ်နဲ့ပဲဖော်ပြနေတာကိုခန္ဓာကိုယ်ကိုညာလေးနဲ့ဒီဇိုင်းမှမှကြည့်ပြီးတော့နေလေးရှိဒီဇိုင်းမှမှကိုယ်ကိုကိုယ်အမူအရာရဲ့သဘောလက္ခဏာကြည့်နေတယ်စိတ်ကလေးပေါ်ပေါ်တဲ့စိတ်ကလေးရဲ့သဘောလက္ခဏာကိုကြည့်နေတယ် စိတ်ကလည်းအပြင်အာယုန်တွေမရောက်ဘူးပြင်အာယုန်နဲ့အဖော်မပြုတ်ဘူးကိုကိုကိုကြောင်းကြလေးစိုက်ပြီးဒဇိမ့်မမကြည်နေတဲ့အတွက်တာကြောင့်ဘလို့လို့စိတ်ဟာကြီးနေတယ်စိတ်ချမ်းသာနေတယ်အပြည့်လို့လေတတိတတိပြဋ္ဌာန်းသောဉာဏ်လေးနဲ့အကဲခတ်ပြီးကြည်နေလို့တခါတည်းအတွေးလေးဖြစ်လာလို့ရှိရင် လောဘအာလောဘနဲ့ပတ်သက်ပြီးတွေးလာတဲ့ဧကံဆောင်ချက်လူဒန်းခြင်းနဲ့ပတ်သက်ပြီးအတွေးလေးဝင်တဲ့သီလတွေမေတ္တာကမ္မထမ်းနဲ့ပတ်သက်ပြီးတော့30ဘုံကျင့်ရတတ္တဝါတွေချမ်းသာကြပါသည် ကြမ်းမာကြပါသည် ချမ်းသာကြပါသည်ချမ်းသာကြမှာကြပါချမ်းသာကြပါမေတ္တာဘာဝနာသတိလေးတွေပွားဖြစ်နေသောတိမဟုတ် ခန္ဓာတစ်ခုလုံးညံနဲ့ခြုံပြီးတော့ကြောင်းကြဆိုင်ပြီးတော့ဤယုဤနာဤခန္ဓာ၅ပါးယုံနာဓမ္မသင်္ခါရတရားတို့ရဲ့ဖြစ်နေတာပြနေတာလေးကိုဒီဇိုင်းမှမှကြည်စိတ်ကိုတကောင်းသက်သာနဲ့ကြည်နေတော့အချမ်းတာချမ်းတာ ချမ်းသာအောင်နေတဲ့ရင်ချမ်းမနေတဲ့ရင်ဆင်းရဲတယ်ဗျမနေတဲ့ရင်ဆင်းရဲတယ်နေတဲ့မှာချမ်းသာအနည်းလေးကိုတွဲထားတဲ့ပုံကမြင်စရာမှန်သိမြတ်ဒီအကြောင်းရင်းခံပြီးတော့တဏှာမာနဒိဋ္ဌိမကပ်ဘူးချောတဲ့အာယုန်နဲ့ပဲတွေ့တွေ့ အယုတ်ဆိုးတဲ့အာယုန်နဲ့ပဲတွေ့တွေ့လမ်းလမ်းပဲတွေ့သိမဲ့အာယုန်တွေရဲ့မိမိရဲ့စိတ်ထဲမှာဖြတ်သန်းလာအာယုန်တွေရဲ့တတိဝိရိယဉာဏ်ရှိတဲ့ပုဂ္ဂိုလ်။အော်တဖြစ်ချင်းဖြစ်ပြီးပြည့်နေတာ။သူသဘောသူဖြစ်သွားတာသူသောဖြစ်သွားတာပဲ။ကိုယ်နဲ့မှမဆိုင်မဥစ္စာ။ကောင်းတဲ့အာယုန်လည်းပဲကိုကသွားပြီးကောင်းတဲ့အာယုန်ကိုလောဘနဲ့သွားမကန့်။မကောင်းတဲ့အာယုန်ကိုဒေါသနဲ့သွားမကန့်။သူကကန့်ညီတဲ့စိတ်ကမရှိဘူး။ လှမ်းပြီးတော့ကန့်ညိတဲ့စိတ်မရှိဘူးချမ်းသာတယ်ကိလေသာခေါင်းမနေတဲ့တွေ့တာကြောင့်ဘယ်နမိတ်ဘယ်အာယုန်နဲ့တွေ့တွေ့စိတ်ကိုကြည်လင်သန့်ရှင်းပြီးတော့အော်မြတ်စွာဘုရားအဆုံးအမကဒါကိုတရားရှင်အဆုံးအမတဲ့ကိုအဆုံးအမတရားကိုပဲဉာဏ်ကညှပ်ပြီးတော့ရှင်းနေတာ မြတ်စွာဘုရားဆုံးမတဲ့တရားကိုပင်လင်ဉာဏ်လေးနဲ့တက်ခတ်ပြီးကြည်တတိမြဲနေတဲ့ပုဂ္ဂိုလ်ရောက်ကတော့ထိုင်ကုန်လေးမှာပဲထိုင်တိုင်းအိယာမှာပဲအိလျောင်းနေအိလျောင်းနေလျောင်းနေပြီစီသွားသွားလာလာလေးရှိနေပြီစီတတိနဲ့ပညာရှိနေတဲ့တွေ့တာကြောင့်ဒီစိတ်ရှိကဖြတ်သန်းလာတဲ့အာယုန်နမိတ်ကလေးတရားသူသဘောသူပဲ ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်သူသဘောသူဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်သွားနေတာပဲသူ့အလုပ်ပဲဆိုတာမြင်နေတာဒါကိုယ့်အလုပ်ကိုယ်ကကြည်တဲ့အလုပ်ကိုယ့်အလုပ်ဇိုင်းမမအခက်ခက်ကြည်နေရမယ့်အလုပ်ကကိုယ့်အလုပ်ထင်ရှားပေါ်နေတဲ့အလုပ်ကခန္ဓာရဲ့အလုပ်အဲ့ဒါလိုမြင်ခန္ဓာကိစ္စညာရဲ့ကိစ္စခန္ဓာကိစ္စညာရဲ့ကိစ္စ ကိစ္စညာကိစ္စညာယောဂီအလုပ်လေးကိုမူရာဤထင်ရှားမှုလေးပေါ်မှာဒီဇိုင်းမှမှကက်ကပ်ပြီးကြည်ပြီးနေတာကိုဒါကိုအလုပ်ပေါင်းညင်ဆိုင်ဘူးတရားဆိုတာပေါင်းညင်အလုပ်မဟုတ်ကိုအလုပ်သူတို့ဘာခိုင်းလို့လို့ရတာမဟုတ်ကိုကိုကိုခိုင်းယူရသူတို့ဘာကထိုင်ခိုင်းလို့မှတ်ခိုင်းလို့မှတ်တဲ့အလုပ်ကညာမပါဘူး ကိုယ့်ကိုယ်အသိရှိပြီးကိုယ့်ကိုယ်ကိုအမြဲတမ်းညှို့နေရမယ်ကိုယ်မူရာပေါ်မှာတတိကပြီးဉာဏ်နဲ့ညှို့နေရမယ်စိတ်အမူပေါ်မှာတတိကပြီးဉာဏ်နဲ့ညှို့နေရမယ်ဘာကြောင့်လဲဆိုရင်အာဒုက္ခလေခန္ဓာဒုက္ခဒီခန္ဓာလောက်ဆင်းရဲတာ လောကဘာမှမရှိခန္ဓာဒီဒီဆင်းရဲတယ်ခန္ဓာလောက်ဆင်းရဲတာခန္ဓာမရှိ သိနေပြီးဖြစ်နေတယ်သဘောလက္ခဏာတက်ကိုအကြောင်းကျဆက်ကြည့်နေတဲ့ပုဂ္ဂိုလ်အလိုလိုဉာဏ်ထဲမှာရှင်ငနေလေးငနေကွင်းငနေကွင်းနေမြင်ပြီးသားဖြစ်နေတယ်ဉာဏ်ထဲမှာထင်ရပြီးဖြစ်နေတယ်စိတ်မှာပူလောင်စေတဲ့အာယုန်တွေလာမကတ်တော့လေးတဲ့သဘောလာမကတ်တော့ပူလောင်ခြင်းလေးခြင်းပင်ပန်းခြင်းညှဉ်းနှောခြင်းမရှိဘူး မပေါ်လို့ဘာလို့လဲဆိုတော့တတိမြဲနေတယ်အဲတတိမြဲစွာပထမအဲ့ဒါလို့ပထမတတိမြဲနေဖို့သိရည်ကြီးအဲ့ဒီတတိနောက်ကအတိလိုက်ရမယ်အတိနောက်ကတတိလိုက်ရမယ်တတိနောက်ကအတိလိုက်အတိနောက်ကတတိလိုက် အတိပသတိလိုက်နေမယ်သတိနောက်ကအတိလိုက်နေမယ်ဆိုလို့ရှိရင်ဘယ်နမိတ်အာယုံပဲပေါ်ပေါ်ဘယ်စိတ်ဘယ်အာယုံပဲဖြစ်ဖြစ်ဖြစ်ပေါ်လာသမျှတော့သင်္ခတတရားတွေဟာတဖြစ်ချင်းဖြစ်ပြီးတဖြစ်ချင်းဖြစ်နေတယ်ဒါဟုတ်သဘောပေါက်ရမယ်ဒါဟုတ်သဘောပေါက်နေရမယ်ဉာဏ်နဲ့ ခန္ဓာရဲ့သဘာဝတရားလေးတွေကိုနားလည်ထားရသဘာဝဆိုတာသူသဘောသူ ဆောင်နေတာကိုသဘာဝလို့ခေါ်ယောဂလည်းသူသဘောသူဆောင်နေတယ်နာကလည်းသူသဘောသူ ဆောင်နေတယ်သူသဘောသူအထင်ရှားဆောင်ပြတဲ့သဘောကိုသဘာဝတရားလို့သူသဘောသူဓာတ်လို့လည်းခေါ်တယ်ပေါ့ အတနောသဘာဝဒါရိတိတိဓာတုသူသဘောသူဆောင်းတာဒါဆိုရင်ဤခန္ဓာကိုယ်ကမိမိရဲ့စိတ်စဉ်ကိုအမြဲမပြတ်ထင်ဟပ်စေတတ်ဘယ်ရှင်မဲကြည်ကြည်ဘယ်ရှင်မဲအာယုန်လေးပြုတ်ပြုတ်ခန္ဓာရဲ့သဘောအာယုန်လေးပြုတ်လိုက်တာနဲ့သူ့သဘောသူဆောင်ပြနေတာဒါပဲမြင်နေတာပဲအထဲမတွေ့တော့ဘူး ငါလည်းမရှိသူလည်းမရှိပုဂ္ဂိုလ်လည်းမရှိတတ္တဝါလည်းအသက်ဇီဝလည်းပြလည်းမရှိဓမ္မဖြစ်ပြီးဓမ္မပြည့်နေတယ်ယုံနဲ့ဓမ္မတွေဖြစ်ပြီးယုံနဲ့ဓမ္မတွေပြည့်နေတာလေးကိုညာလေးနဲ့ထောက်ပြီးတော့စိတ်ကိုချောချမယ်ခန္ဓာကိုချောချထားခန္ဓာကိုတင်းကျပ်ပြီးမထားရဘူးခန္ဓာကိုတောင့်တင်းပြီးမထားရဘူးခန္ဓာချောချစိတ်ကိုချောချခတ်အေးအေးဒီစိတ်ကိုတက်ကောင်းသက်သာလေးနဲ့ စိတ်ကိုသက်ကောင်းသက်သာလေးနဲ့အကြောင်းညလေးဆိုင်ပြီးကြိုက်ခတ်ကြည့်မှဩခန္ဓာကဒီလိုကိုသိလိုက်ဩခန္ဓာကဒီလိုပြနေတာကိုမကောင်းတဲ့ခန္ဓာက မကောင်းမှုလို့ပြနေပါဘောလားဒါကိုအရှိဟုံးမှယုံတဲ့နံကိုအမှန်ညာညိဖြစ်တိုင်းသီလောပြတိုင်းသီလောလို့ပြောတာ အရှိယုံနဲ့ဓမ္မသင်္ခါရတရားတွေဖြစ်နေတာပြည့်နေတာလေးကိုသိအောင်သိအောင်သိအောင်ကြိုးစားပါဖြစ်ဖြစ်ဆိုတာကိုကလုံနေရတာမဟုတ်သူကသူပေါ်နေတာပဲသူကကိုကမှတ်တည်ဖြစ်စေမမှတ်တည်ဖြစ်စေကိုကထိုင်တိုင်းမထိုင်တိုင်းမမမမမသူခန္ဓာကအမြဲတမ်းဖြစ်ပြနေတာတတိထားမကြည့်လို့သာ မတွေ့တာခန္ဓာကမဖြစ်တဲ့အရှိန်မရှိမပြတ်တဲ့အရှိန်မရှိဘူး အမြဲတမ်းဖြစ်နေတယ်အမြဲတမ်းပြက်နေတယ်သူ့လောက်ကိုခန္ဓာလောကတဖြည်းချင်းဖြည်းဖြည်းပြက်နေတယ်ဖြစ်ပေါ်လာတယ်မြတ်တော့သင်္ကတတရားတို့သာအမြဲတမ်းဖြစ်ပြီးပြက်နေတာဖြစ်ပစ္စည်းတဲ့သဘောကခန္ဓာကြည့်ပြီးနေတာလေးကညံတဲ့ခန္ဓာနဲ့ညံဖို့ဒီဇိုင်းမှမှကြည့်နေရကြည့်တဲ့အခါလည်းပဲ ကြည်နေရင်တခါကိရိတာလေးခဏနကတ်တန်ဒီပြင်အာယုံလေးတွေဘေးပဝန်းကျင်အာယုံတွေခန္ဓာဘွားတွေလည်းကတ်တကတ်သွားတတ်တယ်ပြန်ထိန်ပြန်ထိန်ပြန်ထိန်ပြန်ထိန်ပြန်ထိန်ဒါရှိလားမကြည့်မရှိ မရှိပဲအာယုံလေးပေါ်ပေါ်စိတ်မှပေါ်တာစိတ်မှဖြစ်ပြီးစိတ်မှပြတ်သွားတာကိုကအကြောင်းကြဆိုင်ပြီးကြည်နေပေါ့ဖြစ်ခဲ့ပြီးတာကိုလည်းငါမလုံးနဲ့မဖြစ်သေးတာကိုလည်းငါမဆွဲနဲ့ ကြည်ခန္ဓာပေါ်မှာအသိဉာဏ်လေးဆင်းပြီးကြည့်ဖို့မြတ်စွာဘုရားကနာမရူပံဘေကဝေအနေဇာနာမရူပံဘေကဝေဒုက္ခနာမရူပံဘေကဝေအနတ္တံခန္ဓာကိုဉာဏ်ထောက်ခိုင်းတယ်ဘေကဝေငါစေတယံတော်မြတ်တို့ဘေကဝေစေတစေသမီးတို့နာမရူပံသင်တို့အခုတရားဟောနေတဲ့ခန္ဓာတရားနာနေသောခန္ဓာ ခန္ဓာကိုယ်ညံဆိုင်ပြီးတော့နာယီမသာတိတဲ့ယုံနံဓမ္မသင်္ကာရတရားတို့သည်အနေစာဇက္ကနဲ့ဖြစ်ပြီးပြနေတဲ့တွေ့တာကြောင့်မမြဲခြင်းသဘောပဲဇာနာတော့ပတ္တတော်မြောင်ကြီးနာမရူပယုံနံဓမ္မသင်္ကာရတရားတို့သည်ခန္ဓာကိုယ်မှာညံဆိုင်ပြီးတရားနာနေတဲ့ခန္ဓာ၅ပါးယုံနံ၅ပါးတို့သည် ယတိနာပယတိနာကုံကခယတိနာကုံကပစ္စည်းနေခြင်းဟာအနိစ္စအမြဲမရှိဘယတိနာ96ပါးသောယောဂဝေဒနာတို့နှိမ့်စေပြီးပြနေခြင်းသောဒုက္ခဆင်းရဲဤအတရကတိနာနှစ်တရပါတခုယေမချာဝေလို့မရခြင်းကြောင့်အနတ္တံဆိုမရတဲ့ခန္ဓာကိုယ်ကြီးပါ ဇာနာတော့ကိုယ်ပိုင်ညာမဲ့သိအောင်ကြိုးစားပါလေပတ္တဒမြင်အောင်ကြိုးစားပါလေခြေသားခြေသမီးတို့တန္တရာကြီးကိုပေးလို့မြင်တဲ့ပုဂ္ဂိုလ်တန္တရာကိုကြောက်ရွံ့တုန်လုံးတဲ့ပုဂ္ဂိုလ်လောကကြီးကိုစစ်ဆုပ်ယွမ်းချတဲ့ပုဂ္ဂိုလ်ဘောခန္ဓာကိုယ်ကြီးကိုမစင်တွင်လို့မြင်တဲ့ပုဂ္ဂိုလ်မစင်တွင်ဆိုတာ အဲ့လိုပါရာတိရာဇိညသုတ်တော်ဒီမှာအဲ့ဒီနာမထေမြတ်ကဥပမာပြပြီမိပါရာတိရာဇိညမင်းကို သူကလောကမှာရှင်ဘုရားတဲ့နတ်ဆိုတာလည်းမရှိမြမဆိုလည်းလည်းမရှိဘူးဖေရ ဘာဖြစ်လို့တက္ကကြီးဟာတပည့်တော်ကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဒီကနေ့မှမလိုက်တယ်ခင်ဗျာကုသိုလ်ရှိတယ်ကုသိုလ်နဲ့တည်ရတုက္ကရိဘုံရောက်တယ်နတ်ပြည်နတ်လောကရောက်တယ်လို့ပြောတယ်တကယ်လို့ခင်ဗျာနတ်ပြည်ရောက်လို့ကျုပ်လာပြောပါခင်ဗျာလာပြောရင်ကျုပ်ယုံမှာဘသူမှလည်းမပြောဘူးခင်ဗျာဘသူမှလာမပြောဘူးတဲ့အနတ်မရှိဘူးခင်ဗျာ ရှင်မအာဟုသူရှိတဲ့ပုဂ္ဂိုလ်အာဟုသူတွေအများကြီးလုံးပြီးတော့နေတော့တေကန်နီးမှာတပည့်တော်မှာလိုက်တယ်ငရဲပြီရှိရင်လေကြုတ်လာပြောပါတင်းသေးငရဲပြီဆင်းမယ်ဗုဒ္ဓဘာသာအရအာဟုသူများလုံးလို့ငရဲပြီရောက်သွားလို့ရှိရင်လေကြုတ်ကိုလာပြီးတော့ပြောပါငါငရဲသူရောက်နေတယ်ရောက်မှလာမပြောဘူးဖေအဲဒီတော့ရှင်နာဂတိနမထေရမြတ်ကမင်းကြီးတဲ့ ဥပမာလေးပြောမယ်လူတယောက်သေမိကြပါပြီသေမိကြသွားပြီဆိုလို့ရှိရင်ကျိုးစင်မော်ရောက်သွားပြီကျိုးစင်မော်ကိုရောက်တာတင်ထားတဲ့ပုံကိုသင်မင်းကြီးအမိန့်ချတော့ကျိုးစင်မော်ရောက်နေတဲ့ပုံကိုအိုးအာနာပါဝဲတော့ကျွန်တော်အိမ်ကိုခဏလေးပြန်ခွင့်ပေးပါဦးအိမ်ကမိသားစုတွေမှားစရာရှိတာတော့ပြီးမှားခွင့်ပြုပါပြီးမှလာပါမယ်လို့ ထိုအာနာပါခွဲသားက ထိုသေမိကြတဲ့ပုဂ္ဂိုလ်ကသင်ကိုသင်ကိုတော်၎င်းသင်ရဲ့တတ်မဲ့ပုဂ္ဂိုလ်တွေကိုတော်၎င်းပြောမယ်ဆိုလို့ရှိရင်ခွင့်ပြုမလားရှင်ဗျာမခွင့်မပြုနိုင်ဘူးဗျာခွင့်ပြုလို့မရဘူးဗျာခွင့်ပြုထွက်ပြေးသွားမှာပေါ့မင်းကြီးအဲ့ဒါလိုပဲငရဲပြေကို ရောက်သွားတဲ့ပုဂ္ဂိုလ်ဒီငရဲချင်းကြီးက ငရဲမင်းရသူကံအားလျော်သောဘူဇီငရဲကိုသော၎င်းလောကုံမီငရဲကိုသော၎င်းတာပါဏမဟာတာမယောယုဝမဟာယောယုဝငရဲကိုသော၎င်းပို့ချလိုက်ပြီ။အိုးငရဲတင်တော့ကျွန်တော်ခဏလူပြင်မှာကြံခဲ့တဲ့ဒီမင်းကြီးတွေကိုတော့ပြောပဲပြင်ပြုပါဦးပြောပဲရစီ။ဘယ်ပုဂ္ဂိုလ်မှာတောင်းမှခွင့်လည်းမရဘူးတောင်းမှလို့လည်းမရဘူးမင်းကြီး။ ဥမာတခုပြောမယ်ဒုတိယကုသိုလ်ကောင်းမှုကြိုက်နတ်ပင်နဲ့လောကရောက်သွားပြီဖြတ်ဆိုနတ်တဲ့နတ်နတ်တဲ့သူတွေကြွေပြီးတော့နတ်ပြည်ရောက်သွားပြီနတ်ပြည်မှာနတ်ချမ်းသာခံစားနေရနတ်လောကနတ်ခန္ဓာနဲ့လူလောကဟာဘာမှမဆိုင်ဘူးမစင်ပင်ဘုံနဲ့တူတယ်လူလောကကြီးဟာပုတ်စော်ညှိနှံပြီးတော့ အပုတ်တွေတထောင်းထောင်းထွက်နေတယ်နတ်တွေကအနာမကတ်နိုင်ဘူး၎င်းနဲ့မြတ်တွေကယူဇနာ90လောက်ကပဲနေပြီးတော့တကယ်လို့တရားဟောမယ်တရားနာမယ်ယူဇနာ90လောက်ကတရားနာတာအလောအရိယာသူတော်ကောင်းတွေဆိုမှအရိယာသီလဝန္ဒပုဂ္ဂိုလ်ရိယာသူတော်ကောင်းတွေဆိုတော့သီလကြောင့်အနာလာပြီးတရားနာခွင့်ပြုတယ်တရားနာခွင့်နာနိုင်ကြဓမ္မမို့ယူဇနာ90လောက်ကပဲနေတာသူတို့က အဲ့တော့နတ်ပြည်နတ်လောကရောက်တဲ့ပုဂ္ဂိုလ်ဟာဒီလောက်တိစွန့်ရုံးချပွဲကောင်းတဲ့လူလောကကြီးကိုဘယ်လာတော့မှာလဲမင်းကြီးဥပမာပြောမယ်လူတယောက်ဥပဒေကျွလွန်ထားလို့မကောင်းတဲ့အကုသို့ကျွလွန်ထားလို့မစင်ပင်ဘုတ်တွေခြောက်ချလိုက်မစင်တွင်ကြီးကိုချလိုက်တယ်မင်းကြီး အဲ့ဒီမစင်တွင်းကိုရှာလိုက်တဲ့အခါမှာဒါရှင်ကုမာရကတ္တဗမထေနဲ့အာဒီရညမင်းတို့ အမေးဖြေလေးတဲ့အများကြီးပေါ့လေမေးဖြေကြအဲ့ဒီမစင်တွင်းကို ကြသွားပြီနှစ်ရက်သုံးရက်လောက်ထားတဲ့မစင်တွင်းမှာတကူလုံးမမစင်ဒီနဲ့မစင်ကောင်းဒီနဲ့သူလေးပဲသိပြီးကြောက်ရွံ့ရှာအဲ့ဒီပြီးတော့သူ့ကိုသုံးရက်မြောက်တဲ့နေ့ ဆယ်ယူပြီးတော့မစင်တွင်းတွေကဆယ်ယူပြီးတော့အပေါ်မှာရေရှိုးနတ်သားရေနဲ့ရှိုးပကောင်စားကိုင်းတွေဘယင်ကဲ့သို့ဘယင်ကဲ့သို့အချမ်းမင်းသားမင်းကြီးမင်းသားမင်းသားအဝတ်တစားဝတ်ပြီးတော့စားကောင်းသားကောင်းတွေကျွေးတာအမောင်လူလင်တေမစင်တွင်းကို သွားလို့သလားလို့မေးကြည့်စင်းတော့မစင်သာရဲပါဘူးဗျာလို့ပြောလိ အဖြစ်လို့တော့မင်းကြီးမင်းသားဘဝဝထအစာကအစာအစာတော့အနေထိုင်တဲ့မစင်တွင်းမှာကြခဲ့တဲ့အနေထားနဲ့ဘာမှမဆိုင်ဘူးမစင်တွင်းနဲ့မှရောက်သွားတဲ့ပုံကိုယ်ဒီအလွန်ဆစ်ဆုပ်ပဲကောင်းတယ်ယွန်ရှာပဲကောင်းတယ်ဒါကြောင့်မလို့လူလောကနေဒီလောက်ချမ်းသာတဲ့လူဘဝနေမစင်တွင်းနဲ့ကိုဘယ်တော့မှစိတ်နဲ့စိတ်မရှိသလိုပဲတဲ့ ချမ်းသာသောနှက်ခန္ဓာရမယ်ဆိုပြီးလူလောကကိုမလာတော့ဘူးစစ်စုပ်ပဲကောင်းတဲ့ဘဝကြီးတင့်ကိုပဲလာပြောမှာတော့တင်းကမစင်တွင်ထဲမှာရောက်နေတဲ့ပုံကိုယ်လိုပဲအဲ့ဒါလိုဥပမာလေးဆောင်ပြီးတော့ပြောတယ်ဒီနေ့အဲ့ဒါကုသိုလ်တတ္တိနဲ့အကုသိုလ်တတ္တိကိုပြောပြအကုသိုလ်ကံတို့ဖြင့်သီလုံသွားတဲ့ပုံကိုယ်တို့ဒီလိုဒီလာပဲပြောတော့မှာတော့ စေတမကြီးတခါတဲ့ဂျောင်းတို့မကုန်ဒုက္ခတွေရောက်သွားတာပဲဒုက္ခပြီးဒုက္ခဘယ်တော့မှပြန်လဲပြီးပေါ်ဖို့တော့မရှိဘူးသွားပြီတချို့သောအဝီစီငရဲကအနှစ်6000တိုင်တဲ့အောက်ကိုမြုပ်သွားတာရဲကတန်ဘူးကျဲတန်ဘူးကြားတဲ့ကိုတန်ဘူးရီတွေကြားတဲ့ကိုနှစ်6000အောက်ကိုမြုပ်သွားတာပြန်အနှစ်6000ပြေးလို့ပြန်ပြီးပေါ်တာအနှစ်6000ပြန်ပြီးပေါ်လာပြန်ဖြည်းဖြည်းပေါ်လာပြန်ခေါင်းလေးတစ်လုံးပေါ်ပြီးတော့ အော်လူပါလူကျင်လိုက်တာလို့တန်တာပြန်မြုပ်သွားတယ်ဘယ်တော့မှအဲလိုမြုပ်လိုက်ပေါ်လိုက်တစ်နှစ်လဲမောနှစ်နှစ်ပေါက်မြောင်များစွာရည်တလို့မကောင်းဆင်းရဲကြီးဒုက္ခရောက်နေတယ်ကုသိုလ်စိတ်ဘယ်မှာရှိတော့မှာတော့ကုသိုလ်အာယုံလည်းမပြုနိုင်တော့ပြုခွင့်မှမရပဲအမြဲတမ်းအမေဘိုက်ဘက်တဇံကို ကြွေးပြီးနေရဒေါသစိတ်တို့ပြည့်အော်ပြီးငိုကြွေးပြီးနေရ တချို့တချို့ပြိတ္တာတွေလှန်ထုတ်ခံရတဲ့ပြိတ္တာတွေလှန်ထုတ်ပဲလူ၄၅ယောက်နဲ့ဆွဲတို့ဟိုကဆွဲတို့ဒီကဆွဲတို့တဲ့တချောင်ထားเสียမရှိလောက်အောင်တိအော်ပြီးနေရတဲ့ပေါ့ပေါ့တချို့တချို့ပြိတ္တာတွေခြေတောင်းတစ်ချောင်းပေးမှတွဲပဲရှိမှတွဲပြီးတော့အဝရဲတွေကြီးနဲ့ထုဟိုကထုဒီကထုအယိုးတွေကျင်မအောင်ထုကြလိုက်တယ်မသေးသေးဘူး ပြန်ပြီးအကောင်းပြန်ဖြစ်လာပြန်ပြီးပြန်ထုခံရပြန်တယ်တချို့ချို့ပုံကိုယ်တွေကြတော့ခန္ဓာတကယ်လို့ဆန်းပြီးတော့လူနှစ်ယောက်ကထက်လာသွားတော့ဓာကြီးနဲ့ပိုင်ဖြတ်တယ်တလဲမတလဲမလောက်စီခန္ဓာကိုအရှင်လန်းလက်ဒါနဲ့အပြတ်ခံနေရတာပိုင်ခံနေရတာတချို့လွှားနဲ့လွှားဆွဲခံနေရတာခန္ဓာတစ်ပိုင်းလေးအပိုင်းမသေးနိုင်ဘူး အဲဒါလိုဒုက္ခတွေနဲ့ရင်ဆိုင်ပြီးတော့သွားကြရတဲ့ပုဂ္ဂိုလ်တို့သည်ကုသိုလ်ကင်းမဲ့တဲ့ပုဂ္ဂိုလ်များရဲ့နေရာအကုသိုလ်မကောင်းတဲ့ကာယကံဒုစရိုက်တွေမကောင်းတဲ့ဝစီကံဒုစရိုက်တွေမကောင်းတော့မနောကံဒုစရိုက်ကိုပြုလုပ်တဲ့သွားရတဲ့ပုဂ္ဂိုလ်သွားရဖြစ်တဲ့နေရာတချို့ပုဂ္ဂိုလ်တွေကြပြန်တော့အဝတ်စားမရှိအနာဟိုပြေဒီပြေခွေးကောင်းကြီးလက်ဆွဲလက်ပံမင်းကြီးတက်ပြေး အဲ့ဒီလက်ပံမှာအစူးကြီးတွေကလည်းစူးတွေရတဲ့ထက်တာလွှတ်တယ်တန်စူးတွေလိုပဲလန်စူးတွေလိုအလွန်ထက်လန်တဲ့လက်ပံစူးတွေကလှမ်းအသက်ရှိအသက်ရှင်အရှင်နဲ့အရှင်ကဲ့သို့လှမ်းပြီးထိုးတာဖောက်ထိုးပြီးတော့ဟိုရှေ့ကဘိုက်ကနေဖောက်ထိုးတဲ့ကြောကထွက်အဲ့ဒါမှငှက်ကောင်ကြီးတွေလင်းတာငှက်ကြီးတွေလာပြီးတော့ငရဲထိန်တွေကလင်းတာငှက်တွေငရဲသူငရဲတဲ့သူ့ကိုလာမျက်လုံးတွေဖောက်စား ခေါင်းတွေဦးနှောင်းတွေဖောက်ဆန်းမသိနိုင်ဘူးအဲ့ဒါပြုတ်ကျသွားပြန်ပြီလိုက်ဆွဲပြေးရပြန်ပြီအဲ့ဒါလို့လဲတရေလဲမို့နေရလို့မြောက်များစွာခံစားကြရတယ်အဲ့ဒါဘာကြောင့်တော့အကုသို့သူတို့ဘာဒီဘဝမကောင်းမြင်တဲ့ဝါဒသူ့တဲ့တပ်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်တွေသူ့တဲ့သူ့ဥစားခိုးတဲ့ပုဂ္ဂိုလ်တွေသူတို့ဘာသားမြတ်ပြမတဲ့ပုဂ္ဂိုလ်တွေ ဘုဒ္ဓတအယတေတေတောက်သုံးတဲ့ပုံကိုယ်တွေအဲ့လိုမကောင်းမှုအာကုသို့တရားကို မကောင်းတဲ့ကာယကံဒုစရိုက်တွေမကောင်းတဲ့ဝစီကံဒုတဲ့မနောကံဒုစရိုက်တွေကိုပြုလုပ်မိတဲ့ပုဂ္ဂိုလ်များရဲ့တဏ္ဍလက္ခိတိသုတိစေရဲ့နောက်ွယ်မှာမကောင်းသောဒုက္ခတိအပေပရိသန်ကြီးရောက်ရတယ်ထိုပုဂ္ဂိုလ်တို့ကိုအမြတ်ပေးဘူးလို့လည်းမရတော့ဘူး အမြပေးဝေလို့လည်းမရဘူးငရဲပြေရောက်သွားပြီဘယ်အသာဓုခေါ်လို့ရနိုင်ပါလဲအေးသာဓုခေါ်လို့ရတဲ့ဘဝဆိုတာက ဝေမာတိကပြိတ္တာထို့ထို့ငရဲဘုံကနှစ်ပေါင်းပရိစေတာမြောင်များစွာဒုက္ခခံပြီးတော့မှ တခါနဲ့ကုသိုလ်ကောင်းမှုလေးတွေအနည်းငယ်လှုပ်ဖူးတာလေးတွေရှိလာတော့ထိုပြိတ္တာတကပြိတ္တာထဲမှာဝေမာတိကပြိတ္တာဆိုတာ လူနဲ့နေဆက်လာတယ်ပေါ့သာဓုခေါ်ဖို့အတွက်သာဓုခေါ်နေတဲ့အရေးချင်းနဲ့ပြည့်စုံလာပြီဆိုဒီကကုသိုလ်ကောင်းမှုကိုအမြပေးဝေးတဲ့အချိန်နဲ့သူတို့ခါသာဓုခေါ်လို့သောအချိန်နဲ့တိုက်ဆိုင်သွားမယ်ဆိုရင်သူတို့ကဒီကအမြအမြလို့အမြပြီးသူကသာဓုခေါ်ဆိုရတဲ့တိုက်လိုက်ခါရှင်းရှင်းမဲ့ပြိတ္တာဝကြောက်ကျွတ်လွတ်ပြီးတော့ဝေမာတိကပြိတ္တာလွတ်ပြီးတော့လူတော်၎င်း နတ်လောကတော်တော်ပြန်ရောက်လာတဲ့တည်းဒါပေမဲ့များသောအားဖြင့်အပယ်လေးဘဝရောက်ရှိလာကြသောတရားဝါတို့ဟာသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကအလွန်နည်းတယ်တသိမ်းမှာတယောက်သာ သူတော်ကောင်းနဲ့တွေ့နိုင်တယ်ဆရာကောင်းသမားကောင်းနဲ့တွေ့နိုင်တယ်တသိမ်းမှာတယောက်ဘာဖြစ်လို့တော့ သူတို့ရဲ့ကံတရားကကုသိုလ်ကံနေပါခဲ့တာကိုကုသိုလ်ကံမှမရှိတော့တာမန်ဘာသာရှားတွေမှာသွားပြီးတော့ဖြစ်မယ်တာမန်ကုသိုလ်တွေလုပ်ပြီးတော့သူတွေဘုံရောက်ချင်ရောက်မယ်ငရဲပြပြန်ဆင်းလိမ့်မယ်ဒါကြောင့်မို့လို့ဘုရင်တော်ဗုဒ္ဓဘာသာဘဝကံကောင်းလေစွာကံကောင်းလေစွာဗုဒ္ဓဘာသာဘဝလို့ခဏခဏဘုန်းကြီးတို့ဟောဘူးတယ်။ကံကောင်းတယ်။ဘာဖြစ်လို့တော့ ဘုရားဆရာကြီးတော်အရိယာသူတော်ကောင်းကြီးများအဆုံးမကိုနားထောင်ခွင့်ရနေလို့သီလကုသိုလ်တွေတမာတိကုသိုလ်တွေပညာကုသိုလ်ကောင်းမှုကိုပြုခွင့်ရနေတယ်သီလသမာဓိပညာဆိုတဲ့ကုသိုလ်ကောင်းမှုကိုစောင့်ရှောက်ခွင့်ရနေတယ်ပွားများခွင့်ရနေတယ်နှလုံးသွင်းခွင့်ရနေတယ် လူတန်းမှုကုသိုလ်ကောင်းမှုတွေအမြဲတမ်းပြုခွင့်ရနေတယ်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကောင်းမှုတွေကိုပြုခွင့်ရနေတယ်ပြုလို့တဲ့နေရာမှာဒီတိနာတို့စကနိဗ္ဗာန်မှာဒီတိနာတို့တော်ထဲမှာတော့ဘုရားဗာပြောလဲဆိုတော့ယန္တို့ဒါရှင်သာရိပုတ္တရာကမေးတော့ဘုရားဟောတာဘာကြောင့်လဲဆိုတော့ဇနီးမောင်နှံနှစ်ယောက်တထေးဇနီးမောင်နှံနှစ်ယောက်တွေ့သူတို့ဇနီးမောင်နှံနှစ်ယောက်တာသမီးမရှိ သားသမီးမရှိဘူးအရှံရံတွေမရှိဘူးအလူတန်းတော့ရှိမြတ်စွာဘုရားကိုအရှင်သာရိပုတ္တရာကမြတ်စွာဘုရားတဲ့ဤဇနီးမောင်နှံတို့သည်ဘာလို့ရှင်ချမ်းသာတယ်လဲဘုရားရှင်ရံနေဘာလို့မရှိတာလဲဘုရားအဲဒါလို့မေးတော့မြတ်စွာဘုရားကအာရိပုတ္တရာတဲ့လောကမှာ မိမိသာ ပေးကလူပြီးတော့သူတစ်ပါးကို တိုက်တွန်းမှုမရှိတဲ့ပုံကိုယ်တို့သည်တန်တရာမှာကျင်လည်ရသည်ရှိသော ရှမ်းသာပါတယ်တဲ့အရှမ်းရမရှိဘူးကိုယ်သာလူပြီးသူတစ်ပါးကိုမတိုက်တွန်းတဲ့ပုံကိုယ်ရှမ်းတော့ရှမ်းသာပါတယ်ရှမ်းရသာသမီရှမ်းရမရှိဘူးဘဝမပြည့်စုံဘူးတဲ့ရှင်သာသာရိပုတ္တရာ လောကမှာသူတစ်ပါးကိုသာတိုက်တွန်းလို့ကိုမလူတန်းတဲ့ပုဂ္ဂိုလ်တို့သည် ရှံယံတွေသာသမီရှံယံတွေများပြီးတော့ဆင်းရဲတယ်သူတစ်ပါးကိုသာတိုက်တွန်းပြီးကိုကမလူတဲ့ပုဂ္ဂိုလ်ကိုလည်းလူတန်းမှုမရှိဘူးသူတစ်ပါးကိုလည်းမတိုက်တွန်းတဲ့ပုဂ္ဂိုလ်တို့ရှံယံလည်းမရှိဘူးဆင်းရဲဆင်းရဲတယ်จิตตาสารีปุตตระ ကိုလဲလူတဲ့မဲ့သူတစ်ပါးကိုလဲတိုက်တွန်းပြီးတော့ပြုလုပ်မယ်ဆိုရင်ထိုပုဂ္ဂိုလ်တို့သည်ရှမ်းလဲချမ်းသာတဲ့အရှမ်းဉာဏ်လဲပြည့်စုံတယ်။ဘုရားအဲ့ဒါကုသိုလ်နဲ့ပတ်သက်ပြီးအမင်းရှိတယ်။ဒီနေ့ဘုန်းကြီးတို့ရောတရားဓမ္မများရောတချို့တချို့ပုဂ္ဂိုလ်တွေကအရှမ်းဉာဏ်မရှိ အတိတ်ကကံတရားလေးတွေအားနည်းတယ်။ကိုယ်သာလူပဲသူတော်မတိုက်တော့နဲ့တွေ့တာကြောင့် တချို့ကျုပ်ပုဂ္ဂိုလ်တွေကြပြန်တော့သူတစ်ပါးရဲ့သားသမီးတွေကိုတတ်ဖြတ်တယ်မေစရိယတတိတို့အာဂန္တုကတတိတို့အာဂန္တုကတတိတို့ကြည်ပါလားသားသမီးချံတယောက်မရှိဘူးဘာဖြစ်လို့လဲချမ်းသာတယ်ခရီး80လောက်ချမ်းသာတယ်မစားရမတော့ရဘူးမွေစုမွေခံတယောက်မှမရှိဘူးမွေမွေခံပုဂ္ဂိုလ်သူတို့တည်တဲ့အခါမှာ ကောသလမင်းရအကုန်ပစ္စည်းတွေသွားသိမ်းတယ်မင်းဘာနာဖြစ်ဘုရားကိုသိမ်းပြီးတော့အပြန်မှာမြတ်စွာဘုရားထံကိုရောက်သူတို့ဇနီးမောင်နှံတေတက်က80နောက်သိမ်းသေးတာမြတ်စွာဘုရားတဲ့ဒီအာဂန္တုကတတိတုဇနီးမောင်နှံချမ်းသာတယ်သို့တော်တဲ့ကိုကိုကိုလည်းမတနာဝန္တနာဘူးစားကောင်းတော့ကောင်းမစားခြင်းဘူးဘာလို့ချမ်းသာရတယ်လဲ ဘာလို့ရှာရမရှိကြတယ်စားကောင်းတောက်ကောင်းဘာလို့မစားချင်လဲမိမိပြုလုပ်လာခဲ့တဲ့ကံတရားပဲပေါ့သူတို့ဇနီးမောင်နှံတစ်ချိန်တော့ဘဝတစ်ခုမှာသားသမီးမရတဲ့အခါမှာညီကမွေးတဲ့သားလေးတယောက်ကိုမွေးစားသားဖြစ်နဲ့မွေးစိုးအမွေအမွေခံဖြစ်နဲ့မွေးစားလိုက်တယ်မွေးစားပြီးတော့သုံးနှစ်လောက်ရောက်တဲ့အခါမှာသူတို့မှာသားလေးတယောက်မွေးလာတယ် ဒီတော့ကိုသားကိုကိုပိုင်မွေးလာတဲ့သားလေးဆိုတော့သူတို့ဟာဇနီးမောင်နှံနှစ်ယောက်ဟာဒီကောင်လေးကိုငါသားအမွေတဝက်ခွဲပေးရမှာငါတို့သားလေးမှာအရနည်းမယ်ဆိုပြီးတော့ထိုညီရဲ့သားမွေးစားသားလေးကိုတနေရာခေါ်ပြီးတော့တတ်ပြစ်ငွေမပေးခြင်းလို့ထိုအာဟုသို့ကံကြောင့်သေလွန်တဲ့အခါမှာငရဲပြေရောက်တယ် ငရဲပြေကလွတ်လာပြီးတော့ကုသိုလ်ကောင်းမှုအားလျော်စွာရှိတဲ့အတွက်တာကြောင့်သူဂရိဘုံရောက်တိုင်းရောက်တိုင်းမှာသာသမီမရတတ်ဘူးတဲ့သာသမီမရှိဘူးပြီးတော့သာသမီအချမ်းရမရှိသလိုပဝါညင်အချမ်းရလည်းမရှိဘူးတဲ့တိုက်တော်မှုကိုယ်တော်လေးတိုက်တော်မှုလည်းမရှိတဲ့အတွက်တာကြောင့်ကံတရားတွေအဲ့ဒါလို့ပြောတယ်ဘုရားက အရာရာတိုင်းမှာဒါဆိုကိုသလကောသလမင်းကြီးကိုမင်းကပြန်မိတယ်ဘာလို့ချမ်းသာတယ်လဲအတိတ်ဘဝတုန်းကပစ္စကဗုဒ္ဓလှူဒန်းခဲ့တဲ့ကုသိုလ်ဘယ်လိုလှူဒန်းခဲ့လဲလဲသူတို့က ရှင်မကြီးပစ္စကဗုဒ္ဓအရှင်မြတ်တပါကြွလာတယ်ဟေးဆောင်းကောင်းကောင်းလှူလိုက်ပါတခါမှလှူခြင်းနဲ့စိတ်လူဘူးလို့မပြောဘဲဘုံနာကြီးကငါနန်းတော်တဲ့ခဏသွားမဟိပစ္စကဗုဒ္ဓအရှင်မြတ်ကိုလှူလိုက်ပါကွယ် မရတဲ့ပုဂ္ဂိုလ်တခါမှမတည့်တော့မို့သူ့လင်တော်မောင်က ဟာ ကောင်းမျိုးရရလေးချစ်ပြုတ်ပြီးလူတန်းလိုက်တာဒီစကားဗုဒ္ဓအရှင်မြတ်ကိုအားရပါလူတန်းလိုက်တာဒါပေမဲ့သူကနန်းတော်ကပြန်လာတော့လမ်းမှာဆုံးတယ်ရှင်ဘုရားကြီးဆုံးမြတ်ရခဲ့တဲ့အိမ်ကရခဲ့ပါတယ်တခါကြီးခဏကြည့်မယ်ဘုရားခဏခဏဖွင့်ကြည့်တော့ဟာမှားသွားပြီလား ဒီယဟန်တွေကိုလူတို့ဘာငါကျေးဇူးတင်မှာမဟုတ်ဘူးငါရဲ့အခိုင်းစီပုံကိုယ်တွေကိုဒါငါဓာရီပြီးတော့ပေးလိုက်လို့ရှိငါ့ကိုတသက်လုံးကျေးဇူးတိတ်တင်နေမှာစေရနာပစ္စည်းခဲ့မုံစစေရနာစေရနာပစ္စည်းခဲ့တယ်တဲ့ထုတ်ကံလေးကြောင့်သူတို့ဟာပထမလှူလို့ဆိုလိုက်တဲ့တွေ့တာကြောင့်ကောသရမင်းကြီးတဲ့သူတို့ဘဝဟာ သာနာမှာလူဖြစ်တတ်ခါချမ်းသာတယ်သူတို့အစားကောင်းသောကောင်းကိုသူတို့ကလူတာမှားလေရင်ဒီလောက်စားကောင်းသောကောင်းကိုသူကဘာမဟုတ်တဲ့ပုံကိုယ်တွေပြီလဲတိတ်ကောင်းပါဒီယဟန်တော်တွေပြီလို့ဘာမှကျေးဇူးတင်မှာမဟုတ်ဘူးလို့စားကောင်းသောကောင်းကိုတာမန်စားတာမန်ဟင်းလေးတာလူကြီးကောင်းမယ်ဒီလောက်ဒီကောင်းတဲ့ဟင်းတွေဘာလို့လူပါလိဒီကောင်မသူမိမပေါ်မှာအပြစ်တင်တဲ့စိတ်မကောင်းဖြစ်သွားတာမင်းကြီးအဲ့ဒီအစားကောင်းသောကောင်းကို ဒုဒ္ဒမလူရှင်တဲ့အတွေ့အတာကြောင့်သူဒီအစာကောင်းသောကောင်းကိုမစားနိုင်ဘူးစားလို့တဲ့စိတ်မရှိဘူးတဲ့စင်မြင်တဲ့အစားအစာတွေမစားနိုင်ဘူးတဲ့သူစေရနာပြက်ကွက်ခဲ့တဲ့အတွေ့အတာကြောင့်တိုက်တော်မရှိတဲ့တွေ့တဲ့သူတစ်ပါးကိုတိုက်တော်မရှိတဲ့သူစစ်ပေါ်အချမ်းရမရှိဘူးတဲ့သူဒီဒါအာဂန္တုကတတိနဲ့ပတ်သက်ပြီးမြတ်စွာဘုရားကောသလမင်းကိုမိန့်တော်မူတဲ့စကားလုံးဒါကြောင့်မို့လို့လောကမှာရေချိုပုဂ္ဂိုလ်တွေစားကောင်းသောကောင်းမစားနိုင် အဝတ်ကောင်းတွေမဝတ်နိုင်ဘူးပစ္စည်းဥစ္စာတွေကောင်းတဲ့ပစ္စည်းဥစ္စာတွေမဝတ်နိုင်မသုံးဆုံးနိုင်မသုံးဆောင်နိုင်ဘူးအတိတ်ကစေရနာပြက်ကွက်ခဲ့တယ်ရှုပ်ပုဂ္ဂိုလ်တွေအစင်းမင်းနဲ့စားစားစားနိုင်တယ်အတိတ်ကစားကောင်းတောက်ကောင်းကိုလူတန်းခဲ့တဲ့တွေ့တာကြောင့်ကောင်းပြီဆိုတဲ့အစားအစာကိုလူတန်းတဲ့ပုဂ္ဂိုလ်တွေကောင်းပြီဆိုတဲ့အကျိုးတွေပေးတယ်သူကစေနာမိကာမဝရာမိလေအဝဆန်းနဲ့ပတ်သက်လာလို့ရင်ဇေယတော်တန်ကတော့တခါတော့က ကမကြီးတယောက်ကသင်္ကန်းတွေဝယ်သင်္ကန်းဆိုသင်္ကန်းလူဖို့သင်္ကန်းတို့ဝယ်လာတာဝယ်လာသူကတော့ပြောပါသူဒီပြောသင်္ကန်းဝယ်လာတယ်အရှင်ပြလူချင်းတို့ပါဗျာရှင်ပြတို့လည်းမမေးပဲမေးမေးမမေးဝယ်လာခဲ့တယ်တပိတော့ဒီသင်္ကန်းလေးကိုရှင်ပြတော့ဝယ်ရုံပါဗျာဝယ်ရလားဒီသင်္ကန်းတွေဝတ်ပါသလားဗျာလို့ဘုန်းကြီးကသူကထုတ်ပြတဲ့သင်္ကန်းကို သူသင်္ကန်းပထုပ္ပယသင်္ကန်းသူသင်္ကန်းလဲကျန်းလိုက်တာသင်္ကန်းကြီးပိတ်သင်္ကန်းကျန်းလိုက်တာအာကြီးကျန်းတာဒါတော့ဘုန်းကြီးကတော့ပြောပြလိုက်တယ်ကျောင်းညင်ရတာကဝတ်ကြတာပဲတိုးတော့ဘုန်းဘုန်းတို့ကသင်္ကန်းဝတ်တဲ့အခါမှာသုံးလို့ရတာဘုန်းကြီးတို့ကလူပရိသတ်ကြားထဲမှာနေရတဲ့တွေ့တာကြောင့်ပရိသတ်တို့ကိုလည်းပဲအလေးကရုထားသောအဖြစ်တင်းနဲ့လျောက်ပါတော့သင်္ကန်းလေးဝတ်ရပါတယ် ဒီလိုအယောင်တွေကြတော့ဘုန်းကြီးတို့ဝိုင်းကိုသုံးဆောင်မှုလည်းမရှိဘောဖြစ်ပါဘူးဘုန်းတို့ကအများသောအားဖြင့်သက်ခောက်ဆိုးအောင်လေးအဝတ်တာများပါတယ်ဒီအယောင်တွေလဲလဲတောင်းတဲ့အတောင်းမိုးရှင်ဘူးမိုးလည်းမိုးလေးဝတ်တာမရှိဘူးဟာတပိတော့မားပြီဗောဒါဆိုရင်လည်းအေးမားလို့ရှိရင်ယူရင်ပြန်ယူနေယူသွားလိုက်နောက်လိုအပ်တဲ့ဆရာတော်သွားလူပါပေါ့သွားလူလို့ရပါတယ်အာတပိတော့ကတော့ဝယ်တယ်သင်္ကန်းသူပြီးရောပေါ့ဗျာလို့ထင်လာခဲ့တာ အဲ့ဒါသူအရှင်မြတ်တပည့်တော်ဘယ်လိုလုပ်ရမလဲဘယ်လိုသင်္ကန်းလူလဲအရှင်ပြေမလဲတန်ဃာတော်များသုံးဆောင်မိဝဲတဲ့သင်္ကန်းဒါလေးကိုကြည့်ပြီးတော့ဒီသင်္ကန်းဒီသင်္ကန်းအရေးအတွက်ကိုအရေးရှင်းကိုလည်းကြည့်ဒီသင်္ကန်းကဘယ်လိုအရေးရှင်းရှိလဲဈေးချောင်းတိုင်းမဝယ်နဲ့ဈေးပေါ်တိုင်းမဝယ်နဲ့ဈေးသိကြီးတိုင်းလည်းမလုပ်လည်းမလုပ်နဲ့တင်းနဲ့လျောက်ပေါအောင်တန်ဃာတော်များသုံးဆွဲတဲ့သင်္ကန်းလေးတွေ အမျက်ဆုံးသော အရာဝတ္ထုကိုလူလို့ရှိရင်အမျက်ဆုံးကြိုးပေးတယ်ညံပြင်းသောပစ္စည်းဥစ္စာကိုလူရင်ဘဝမှာညံပြင်းတတ်တယ်အဲ့ဒါလေးတွေဘုရားဟောတာတာရှိတယ်ကြိုးကြောင်ပြောပြတယ်ဆုံးလူတဲ့အခါလဲအဲ့လိုညံပြင်းတဲ့စောတမင်းတွေကိုလူရင်အကျိုးပေးတွေကညံပြင်းတတ်တယ်ကိုစားတဲ့ဟင်းလျာကိုကြိုက်တဲ့ဟင်းလျာတွေဒီတင်းတင်းလျောက်ပတ်တဲ့ကြမ်းမကြီးနဲ့ညီညွတ်တဲ့ဟင်းလျာတွေလူတမ်းမယ်ဆိုရင် ထိုဟင်းလျာတွေကကိုယ့်အတွက်အကျိုးပေးကောင်းတယ်အဝဆာနဲ့ဖြစ်ဖြစ်အစာတောင်းနဲ့ဖြစ်ဖြစ်နေရထိုင်ခင်းနဲ့ဖြစ်ဖြစ်ဘာလေးလူလို့မြင့်မြတ်သော အလှသည်မြင့်မြတ်သောအကျိုးပေးတယ်ယုံညံသောအလှသည်ယုံညံသောအကျိုးပေးတယ်ညံ့ဖြစ်တဲ့အလှညံ့ဖြစ်အကျိုးပေးစေတတ်တယ်တဲ့ဘုရားကစေရဏမိကမ္မဝဒာမိစေရဏကိုကံလို့ခေါ်တယ်ကောင်းတဲ့စေရဏမကောင်းတဲ့စေရဏမြင့်မြတ်သောစေရဏယုံညံ့သောစေရဏအဲဒါလို့ရှိပါတယ် ဒါဘုရားဟောခဲ့တာလေးကိုဒါတိဏသုတ်တံမှာဒီတိုင်းကိုမြတ်စွာဘုရားဟောတော်မူခဲ့တာမိမိသာပြုလုပ်ပြီးတော့အကောင်းနဲ့ကောင်းတဲ့အစာစားကို စားပြီးတော့ယန္တန်ဃာတော်မြတ်ကိုညံ့ဖြင်းတဲ့အစာစားတွေလူတန်းလို့ရှိရင်သံဃာမှာကျင်လည်ရတဲ့အခါမှာညံ့ဖြင်းသောအကျိုးကိုပေးစီတတ်တယ်။နိုင်မြတ်သောအစာအာဟာရအဝတ်ထည်စသည့်အပြင်ရာဝတ္ထုကို လူလို့ချင်းမြတ်မြတ်သောအကျိုးပေးတယ်။ကောင်းတဲ့ ကြောင်းတရားသည်ကောင်းတဲ့အကျိုးပေးတယ်မကောင်းတဲ့အကြောင်းတရားသည်မကောင်းတဲ့အကျိုးပေးတယ်မြတ်စွာဘုရားတော်ကိုမရှိအဲဒီလိုဒီနေ့တရားဓမ္မတွေထိုဥပမာပဲဒါရှေးတော်မြတ်စွာဘုရားနဲ့တကောဝကောသလမင်းတို့တရားဆွေးနွေးပုံလေးတွေရှင်သာရိပုတ္တရာမေးလို့မြတ်စွာဘုရားဖြေချခဲ့ပုံလေးတွေဒီကနေ့ရှင်သာကိန်းနဲ့အမေရိနာမင်းတို့မေးဖြေပြုလုပ်ကလာခဲ့တဲ့အရှင်မကုကာအရှင်မကတ္တဗ အရှင်ကုမာရကတ္တဗမထေမြတ်နဲ့ရှိရှိသောဘုရင်ကြီးဒီအမေးဖြေလေးဒီဒါဥပမာလေးတွေထားပြောတာပါဥပမေယကဘုန်းကြီးတို့တရားဓမ္မများ ကိုယ်စေရနာဒီကိုယ့်ကိုအကျိုးပေးတယ်လို့သဘောပေါက်ကောင်းတဲ့ကုသိုလ်စေရနာဒီကောင်းတဲ့အကျိုးပေးစီတတ်တယ် ဒါကြောင့်ဗုဒ္ဓဘာသာတို့ဟာကံနဲ့အကျိုးကိုဥစွာပထမကြကြနတ်နတ်ခခနနနားလဲရတယ်။ဘာကြောင့်လဲဆိုဗုဒ္ဓဝါဒဒီကာမဝါဒကာမတမေစီကာမဝါဒကောင်းတဲ့ကံမကောင်းတဲ့ကံဒါဖရဲဝါဖရဲဝါဒကောင်းကျိုးဆိုးကျိုးဒါဖရဲရဝါဒဖရဲအဆုံးမပဲအဲ့တော့မြည်သည့်ပုဂ္ဂိုလ်မဆိုပုဂ္ဂိုလ်နဲ့မဆိုင်ခိုင်းကနာနဲ့မနဲ့ခိုင်းကနာနဲ့မဆိုင်လူမျိုးနဲ့မဆိုင်ဘူး ကိုမိမိပြုလုပ်တဲ့ကံအားလျော်စွာကံသားလေးမိမိအတွက်ကောင်းကျိုးဆိုးကျိုးကိုစီမံဖန်တီးသွားလိမ့်မယ်တပိတရကမ္မတကာမယောနိကာမပရိတရဏယံကာမကရိတတိကလနဝပပကမ္မလို့မိတော်မူတဲ့အတိုင်းပေါ့မိမိရဲ့တန်ရှင်စင်ကြယ်သောစေနာကုသိုလ်ကစေနာတတ္တိတရားတို့သည်မိမိဘဝကိုအကောင်းဆုံးအကျိုးပေးသွားတာပဲကောင်းတဲ့အကြောင်းဒီကောင်းတဲ့အကျိုးပေးမှာပဲမကောင်းတဲ့အကြောင်းဒီမကောင်းတဲ့အကျိုးပေးမယ်ပေးစီတတ်တယ် ဒီနေရာမှာသီလသီလမှာလည်းပဲမကျိုးမပေါက်မပြောက်မကြားသောသီလကိုစောင့်တင်ခြင်းသီလတီဃာမြတ်တာစောင့်တင်ခြင်းထိုသီလသည်နေပင်တိကဗာရိယသီလဟိနဘာဂိယသီလအဲလိုသီလ၄မျိုးလောက်ရှိတဲ့နေရာမှာနေပင်တိကပါသီလသီလကိုယူပြီးသီလကိုအကြောင်းရင်းခံပြီးတော့ရုပ်ကိုညီငွေလောင်းနာမ်ကိုညီငွေရောင်ရုပ်ယုံနာထဲမှာသင်္ခါရညီငွေပြီးတော့ ဒုက္ခအဆုံးကိုရုံထွက်အောင်သီလကိုစောင့်ရှောက်တတ်မယ်ဆိုထိုသီလသည်နိဗ္ဗိတိကပီသီလဖြစ်သွားမယ်ဒုက္ခအဆုံးကိုရုံထွက်သွားမယ်မြင်မြတ်ဆုံးသီလသည်မြင်မြတ်ဆုံးတရားကိုအကျိုးပေးသွားတာပဲတတိပဒံတရားဆိုတဲ့နေရာမှာလဲတတိပဒံတကက်တတိပြတ္တဉာဏ်တို့ပဲဖမန်ထက်တဲ့ကြိုးစားပွားများအားထုတ်မယ်ဆိုရင်ထိုစေရနာကံလေးကမိမိတဏ္ဍာကောင်တမာတိအချိန်ကဝိပဿနာဉာဏ်ကိုကြည့်စုပြုသွားမယ် ဝိပဿနာတရားတွေအားထုတ်တဲ့ခါမှလည်းပဲတကယ်တသဝေမတိလုံးလလုံးလဝရိယတင်ပြီးတော့ယုံနန္ဓမသင်္ကာရတရားတွေဖြစ်ချင်းဖြစ်ချင်းကိုမြင်အောင်မှုဆုံးညာပေါ်အောင်ကြိုးစားပွားများအားထုတ်သောပုဂ္ဂိုလ်သည်ထိုမိမိယုတ်တဏ္ဍပရမတ္တသားတို့ပေါ်မှာထိုးထွင်းဉာဏ်တို့ဖြင့်မြင်လို့မိုးလို့ဆုံးဉာဏ်ပေါ်သွားပြီဆိုရင်တော့ထိုချက်တန်းကြတဲ့ ဝိပဿနာဘာဝနာဘလဝဝိပဿနာဉာဏ်သည်မညာဖုန်ညာကိုလင်းမြန်စွာမျက်မှောက်ပြုသွားနိုင်တယ်။ဒါမိမိရဲ့အာထုတ်ချက်ပေါ်မှာမူတည်တယ်။ကောင်းတဲ့အကြောင်းတွေကောင်းတဲ့အကျိုးအထက်တန်းကြတဲ့အကြောင်းတရားတွေအထက်တန်းကြတဲ့အကျိုးအဲ့ဒါလို့အောက်တန်းကြတဲ့အကြောင်းတရားတွေအောက်တန်းကြတဲ့အကျိုးအဲ့ဒါလို့ပေးစီတတ်တယ်။မိမိတန်တာကြောင့်အလိုလိုတဲ့အခါမှာ စိတ်ဓာတ်တွေရော့မနေတဲ့ဝိရိယတင်းမှဇွဲသင်တန်တန်မှကိုယ်နဲ့အသက်မငဲ့ကွယ်ကြိုးစားနိုင်ရမယ်ဘာလို့မထင်ကြထူးကြအသေးတူညာပေါ်လွင်စေရမယ်လို့တရားတရားကိုရှေ့ဆောင်သားပြီးကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ပြီးတရှင်းချင်းမှရည်ရွယ်ချက်ပန်းနဲ့ကိုရောက်ကိုရောက်မှာပဲတရားတရားဆွေးုံနေမယ်ဝိရိယတွေဆွေးုံနေမယ်ဆိုရင်တော့ရည်ရွယ်ချက်ပန်းနဲ့ကို ရောက်မှာမဟုတ်ဘူးပန်းနဲ့ကိုမရောက်နဲ့အပြည့်လို့တော့ မိမိရဲ့စေတနာတွေမိမိအားထုတ်နေတဲ့ကုသိုလ်စေတနာကအားနဲ့ရဲ့အကျိုးပေးအားနဲ့စီတတ်တယ်။နင်လားငါလားကိုနဲ့တဲ့မငဲ့ကွက်ပဲစူးစမ်းပွားများအားထုတ်တဲ့ကုသိုလ်တတ္တိသရတတ္တိသရနဲ့ပညာပညာသရအရှိခံပြီးတော့ဝရိယနဲ့တမာတိတမာတိဝရိယကိုအမြဲတမ်းတွန်တွဲကတတိကပ်ပြီးစူးစမ်းအားထုတ်မယ်ဆိုရင်ဒီယုတ်ဒီနာဒီခန္ဓာ၅ပါးယုံနာဓမ္မသင်္ခါရတရားတို့ဟာထက်တန်းကြတဲ့စိတ်တွေဖြစ်ပြီးဩ ယေစုဘာဝမဲ့အကောင်းကျိုးချက်တန်းကြတဲ့ကောင်းကျိုးတွေဖြစ်လာမညာဖူညာတိရသွားမယ်တကယ်လို့မညာဖူညာမျက်မှောက်မပြူသေးတောင်မှဒီကုသိုလ်စေတနာသည်ဒုတိယဘဝမှာမညာဖူညာကိုကျေးဇူးပြုစီတတ်တယ်မညာဖူညာကိုကျေးဇူးပြုစီတတ်တယ်ဘာကြောင့်လဲအကြောင်းတတ်ဒီအကောင်းသွားတာကို တတမဇောစေရနာအကောင်းသွားတဲ့တွေ့တာကြောင့်ဒုတိယဘောင်တေချာဘောဥပပိစ္စဝေဒနိယကံကအကျိုးပေးသွားမယ်ဒါဆိုရင်တတမဇောအာမကောင်းဘူးဆိုရင် အလဲဇော၅ချက်တို့ဒီတရှင်ချင်းလေးမှာအနည်းငယ်သောအချိန်တစ်ခုခုမှာတတိယဘောကနေပြီးတော့ဒုဒ္ဓဘောအစဉ်ပြင်းမဇတ္တမတတ္တမစတဲ့ဘဝတစ်ခုခုမှာသူတော်ကောင်းကြီးများနဲ့ပြန်လဲဆုံစည်းပြီးတရားနဲ့အားထုတ်လို့မညာပူညာပေါ်ကိုပေါ်သွားမှာပဲ ဘာဖြစ်လို့လဲမိမိတဏ္ဍာန်ထဲမှာဖြစ်ခဲ့တဲ့စေတနာသည်အာထုတ်ခဲ့တဲ့စေတနာသည်ကြိုးစားပွားများအာထုတ်ခဲ့တဲ့ကုသိုလ်စေနာဆွမ်းအားသည်ဒုက္ခတိဘွားမှာနိဗ္ဗာန်ကိုကျေးဇူးပြုစီတတ်တဲ့ကုသိုလ်ဓာတ်တတ္တိတွေအာကြီးခဲ့လို့ဒါကြောင့်မို့လို့အာကြီးသော အကြောင်းသည် အာကြီးသောအကျိုးဖြစ်စေတတ်တယ်အာနွယ်သောကံတရားသည်အာနွယ်သောကံအကျိုးဖြစ်စေတတ် မိမိပြုလုပ်ရတဲ့ကုသိုလ်ကံပေါ်မှာမူတည်တဲ့ဒါကြောင့်မလို့မိမိရဲ့စိတ်ထဲမှာတရားတရားရှိဆောင်ထားပြီးတော့ရသော်ဘုရားရှင်တဲ့ကောကရှေရိယာသူတော်ကောင်းတို့ဤကဲ့သို့သီလသမာဓိပညာတရားကိုစ조사ပွားများအားထုတ်တဲ့ပုဂ္ဂိုလ်သည်တန်တရာအကျွေးကိုဆက်နေတာပဲရသော်ဘုရားရန်တို့သီလသမာဓိပညာတရားကိုရှေ့တန်းတင်ပြီးစ조사ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တို့သည်ကိုယ်နဲ့အသက်မကဲပဲစ조사အားထုတ်တဲ့ပုဂ္ဂိုလ်သည်အကျွေးဆက်တဲ့ပုဂ္ဂိုလ်ပဲ တန်တရာအကျွေးတူတရားနဲ့ဆက်မှကြည်တယ်ဒါဆိုလို့ရှိရင်ဒါနကုသိုလ်ကောင်းမှုကလည်းမပြည့်စုံသီလကုသိုလ်ကောင်းမှုကလည်းမရှိဝိပဿနာဉာဏ်လေးတွေကလည်းအာနေပြီးတော့ကုသိုလ်ကောင်းမှုတွေကိုဆွေးရုပ်ပြနေတဲ့ပုံကိုယ်တွေကတန်တရာအကျွေးတွေကမကောင်းတဲ့အကျွေးတွေကျိုးပေးလာလိမ့်မယ်အကျွေးထက်လိမ့်မယ်တန်တရာအကျွေးထက်လိမ့်မယ် အကုသိုလ်ကံတရားတွေအကျွေးချက်စီတတ်တယ်ကုသိုလ်ကံတရားတို့အကျွေးဆက်စီတတ်တယ်ဒါကြောင့်မို့လို့ကိုကိုကိုအမြဲတမ်းသတိထားပြီးငါသည်ကျွေးဆက်တဲ့သူလားကျွေးချက်တဲ့သူလားလို့ကိုကိုကိုသုံးသပ်ပါဆင်ခြင်းပါပွားများပါ အထုပါစိတ်ဓာတ်ကိုညံပြင်းမနေနဲ့ထူကြတဲ့သီလညံတို့ပေါ်လွန်ငါအလုပ်လုပ်မယ်ဆိုရင်တော့ဒါသီလတွေကို၅ပါးပြင်စည်းခါဝပသူကဲ့သို့မြဲမြံအောင် အဓိပဒံတရားကိုဗမာတက်တဲ့ကြိုးစားနေမယ်ခန္ဓာညာရောသစ္စာညာဆိုက်အောင်ကိစ္စညာနဲ့ကတ္တညာပေါ်အားထုတ်တဲ့ပုဂ္ဂိုလ်တို့သည်အကျွေးဆက်တာပဲအဲ့ဒါလိုမှမဟုတ်ပါပဲနဲ့ဆာကဟောဒီတောက်ရကသူ့လိုနေလို့နေတယ်နေခြင်းတော့နေသွားခြင်းတော့လှုပ်လို့စားခြင်းတော့စားနေမယ်နေမိနေရနေတဲ့ပုဂ္ဂိုလ်တို့သည်တန္တရာမှာအကျွေးတွေထပ်ပြီးတော့ဒုက္ခပြီးဒုက္ခဒုက္ခပြီးဒုက္ခဒုက္ခအိုပြီးအိုနာပြီးနာသိပြီးဒီနဲ့ ပုံနာသည်ထလိမယ်လို့မြတ်စွာဘုရားမိန်တော်မူခဲ့သောတရားတော်မြတ်ကိုနာယူမှတ်သားကြကုန်လျက်တဲ့ဟုတ်ရှိအိမိနာပုံညကံမိနာဘုရားဇာယောရိယာသူတော်ကောင်းများဟောပေါ်ညွန်ပြသောတရားအတိတဉာဏ်တို့ကိုနာယူမှတ်သားရသောကုသိုလ်စေနာတရားစွမ်းအားတို့ကြောင့်ဒုက္ခသစ္စာပရိဇာဏံတော်သမုဒယသစ္စာပဇံတော်မေကသစ္စာဘာဝင်တော်နိရောဓသစ္စာသစ္စိကရံတော်ဒုက္ခသစ္စာယုံနာနမသင်္ကာရတရားတို့ဘာမှလည်းအမြဲမပါဖြစ်ပြီးပစ္စည်းတဲ့ဒုက္ခသစ္စာကို ပရိဇာဏံတော်ကိုယ်ပိုင်ဉာဏ်ဖြင့်ထိုးထွင်းပြီးမြောင်ကြိုးစားနိုင်ကြပါသည်သမုဒ္ဒရာသေဇံ31ပုံကျင်လေစီတက်တဲ့သမုဒ္ဒရာသစ္စာပဇာနာပယ်စွန့်ကြကုန်လေရဲ့မေဃသစ္ဆံသီလမေဃသမာဓိမေဃပညာမေဃဆိုတဲ့မေဃချက်ပါကျင်တရားကိုဘာဝင်တော်ဗာမန္တတပွားများအထုကနေရောဓသစ္စာအိုခြင်းကင်ရနာခြင်းကင်ရသေခြင်းကင်ရနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစီနိုင်နေရောဓသစ္စာကို တသိကရံတော်ကောင်းသောမသွေမျက်မှောက်ပြု၍ဆိုက်ရောက်နိုင်ကြစေကုန်ရာတည်း